ဒံယေလအနာဂတိကျမ်းအခန်းကြီး1အငယ်1မှ9ယူရရှင်မင်းယောယကိန်နန်းဆန်၃နှစ်တွင်ဘာဘူးလုံရှင်မင်းနေဘုခနေဇာသည်ယေရုရှလင်မြို့သို့ခြိလာ၍ဝန်းရံလေ၏ဒါဝရဖျားသည်ယူရရှင်မင်းယောယကိန်မှဆ၍ဗိမာန်တော်တစားအချို့တို့ကို နေဘုခနေဇာလက်သို့အနှံတော်မူ၍ထိုတစားများကို နေဘုခနေဇာမင်းသည်ရှိနာပြည်၌ရှိသောမိမိဖျား၏ကျောင်းသို့ယူသွားပြီးလျှင်ရွှေတိုက်၌တွင်ထားတော်မူ၏ထိုအခါရှင်မြင်းသည်မိမဆိုးအုပ်အာရှပင်နတ်ကိုခေါ်တော်မူ၍မကောင်းသောလက္ခဏာကင်းလျက်လှသောအစင်းတရံနှင့်ပြည့်စုံ၍ကောင်းသောဉာဏ်နှင့်တကွအထူးထူးအပြားပြားသောအတတ်ပညာများကိုလေ့ကျက်၍နန်းတော်၌အမှုထမ်းခြင်းဟံ တတ်စွမ်းနိုင်သော လူပျိုတို့ကိုဣဒရေလမင်းမျိုး မင်းသားတဲကရွေးကောက်၍ခါလဒဲဘာသာအတက်ကိုတင်စီဟု အမိန့်တော်ရှိ၏ပွဲတော်မှကျွင်းသောအစာနှင့်တောက်တော်မူသော စပြည့်ရေကို နေတိုင်းပေး၍သုံးနှစ်ကျွေးမွေးပြီးမှအမှုတော်ထမ်းရမည်အကြောင်းစီရင်တော်မူ၏ထိုသူတို့တွင်ယူရအမျိုးသားဒံယေလဟာနနီမိရှေလ အာဇရိတို့သည်ပါကြ၏မိမဆိုးအုပ်သည်ထိုသူတို့၏အမည်နာမလဲ၍ဒံယေလကိုဘေလတရှာဇာဟာနနိကိုရှာဒရက်မိရှေလကိုမေရှက်အာဇရိကိုအဘေဒနီကိုဟုအတီးတီအမည်တစ်ကိုပေး၏အငယ်ရှိမှ၁၉ဒံယေလမူကားပွဲတော်မှကျွင်းသောအစာနှင့် တောက်တော်မူသောစပြည့်ရေကိုမတောက်မစားဘဲညဉ့်ညူးခြင်းကိုရှောင်မည်ဟုအကြံရှိ၍မိမိကိုမညဉ့်ညူးစေမည်အကြောင်းမိမဆိုးအုပ်ကို အခွင့်တောင်း၏ဖျားသခင်ပြုပြင်တော်မူသောအဖြစ်မိမဆိုးအုပ်သည်ဒံယေလကို အလွန်ချစ်တနာတော်လဲငါသခင်ကြည့်ရှုစေခြင်းဟာမိမဆိုးအုပ်ခံထားသော စားတော်ကဲကိုငါကြောက်၏တင်တို့အစာအသောက်ကိုစီရင်တော်မူပြီး သင်တို့မျက်နာသည်အရွယ်တူ လူပျိုတို့၏မျက်နာလောက်အဆင်းမလှသည်ကို မြင်တော်မူလျှင်သင်တို့အတွက်ငါသည်ရာဇဝတ်တင်၍အသက်မလွတ်ရဟုဒံယေလကိုပြောဆို၏ထိုအခါဒံယေလကဟာနနီမိရှေလအာဇရိတို့ကို ကြည့်ရှုစေခြင်းကမိမဆိုးအုပ်ခံထားသော စားတော်ကဲကိုဒံယေလကအကျွန်ုပ်တို့ စားတော့เสียဖို့ဟင်းဒီဟင်းရွက်နှင့်ရေကိုသာဆယ်ရက်ပတ်လုံးပေးစမ်းပါ ထိုနောက်ကျွန်ုပ်တို့မျက်နာနှင့်ပွဲတော်မှကြွင်းသောအစာကို စားသော လူပျိုတို့၏မျက်နာကိုသခင့်ရှေ့၌စစ်ဆေးတော်မူပါစေ။ကိုယ်တော်တိုင်မြင်ပြီးမှအကျွန်ုပ်တို့ကိုစီရင်တော်မူပါဟုပြောလျှင်၊စားတော်ကဲသည်ဝန်ခံ၍ဆယ်ရက်စုံစမ်းလေ၏။ဆယ်ရက်စေ့လျှင် သူတို့မျက်နှာသည် ပွဲတော်မှကြွင်းသောအစာကိုစားသော လူပျိုအပေါင်းတို့၏မျက်နှာထက်အဆင်းလှ၍ဖွင့်ဝလျက်ရှိ၏ ထိုအခါစောတော်ကဲသည်သူတို့အစာကို၎င်းသူတို့တောက်ဖို့စပြည့်ကို၎င်းရုပ်သိမ်း၍ဟင်းသည်ဟင်းရွက်နှင့်သာ ကျွေးမွေး၏ဘုရားသခင်သည် ထိုလူလင်လေးယောက်တို့အားအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေခြင်းဟာထိုးတွင်၍နားလည်နိုင်သောဉာဏ်တတ္တိကို ပေးသနာတော်မူ၏ဒံယေလသည်လည်းဗျာဒိတ်ယူပါယုန်နှင့်အိမ်မက်ကို နားလည်နိုင်သောဉာဏ်ပညာနှင့် ပြည့်စုံ၏ အငယ်16မှ21နန်းတော်သို့တွင်းစီခြင်းကချင်းချက်တော်မူသောအချိန်ရောက်တော့မိမဆိုးအုပ်တီလူလင်များတို့ကိုခေါ်၍နန်းတော်သို့တွင်းလေ၏ရှင်ဘီရင်သည်ထိုလူလင်တို့နှင့်ဆွေးနွေးမေးမြန်းတော်မူပြီးလျှင်ဒံယေလဟာနနီမိရှေလအာဇရီတို့နှင့်တူသောသူတယောက်မျှမရှိသောကြောင့်သူတို့သည်အထံတော်၌ ခစားရသောအခွင့်အရာကို ရကြ၏။ရှင်ဘုရင်မေးတော်မူသမျှသောအတတ်ပညာကို ထိုလုလင်တို့သည် နိုင်ငံတော်၌ရှိသမျှသောမာဂုပညာရှိ၊ဗေဒင်တတ်များထက်သာ၍ဆယ်ဆတတ်ကြသည်ကို တွေ့မြင်တော်မူ၏။ဒံယေလသည်ကုရုမင်းကြီးနန်းစံပဌမနှစ်တိုင်အောင် ရှိနေသတည်း